စာအုပ်ဓမ္မဒါနပြုကြလားရကြလားရလားသိကြလားအဲ့ဒါဘယ်ထားလို့ဟမ်အပေါ်မှာထားတယ်ခိုင်းသွားယူကြီးသွားယူကြီးအားလုံးအဲ့ဒီအဲ့ဒီထဲကတရားဟောမှာအဲ့ဒါကြောင့်သွားပြန်ယူကြရသွားယူကြီး အဲ့ဒီထဲကတရားဟောမှာယောဂီတို့အိမ်ကိုလောင်နေမိတွေ့ဘူးလားဈေးလောင်နေမိရောတမျိုးလုံးကိုလောင်နေမိရောဟုတ်ကလားတနိုင်ငံလုံးလောင်နေမိရောမတွေ့ဘူး ဒါဖြင့်တလောကလုံးလောင်နေမိရောဟမ်တွေ့ဘူးဘဟုတ်တုရလည်းနေတာစာမျက်နှာ68ဓမ္မကဗျာပရိသာစာမျက်နှာ68ပါတယ်တော့ တလောကလုံးလောင်မိမယ်လို့ကိုယ်တော့အလောင်းမခံရဘူးမဟုတ်လားလွတ်တယ်မဟုတ်လားဟမ်ဟုတ်သလားမလွတ်ဘူးသာပြောတယ်ပဲလူကလည်းဒီတိုင်းမှလားမိလောင်လို့ရှိရင်မဲတူနေရမှာကိုင်းဖြည်းဖြည်းဖအဲ့ဒီကတလောကလုံးကိုလောင်သောမိများ မျက်နှာ80 84 84အောက်ဆုံးကဘဝများစွာတန်ត្រာတွေ့လားဆိုပါ ဒိဋ္ဌသမုပ္ပါအနုလုံငါစပြန်ပြီးတော့ဖြည်းဖြည်းဖတ်ရမယ်သို့တော့ပါဠိတွေမဖတ်နဲ့မြန်မာပဲရွေးဖတ်သွားပါဠိခြံထားခဲ့မြန်မာတက်တက်ရွေးဖတ် ဋိစ္စသမုပ္ပါဆိုတာရိပ်မိကြလားရိပ်မိရဲ့နော်မဲတဲတော်ပါလားပဋိစ္စသမုပ္ပါကအမတန်နဲ့နဲလို့တဲ့ပဋိစ္စသမုပ္ပါကိုအဖွင့်အထကထာရေးတဲ့ရှင်မဟာဗုဒ္ဓဂေါသတောင်ညည်းယူတယ်တဲ့နည်းနည်းလုံးလို့အဲ့ဒါ အဖွင့်မှအစဉ်ပြေအောင်ရေးမှရေးနိုင်မှမလားလို့ညည်းတယ်တဲ့ညည်းပြီးတော့စိတ်ထဲမှာဥပမာလဲပေါ်လာတယ်တဲ့သမုဒ္ဒရာရေနဲ့ထဲမှာယုံငယ်လေးချလိုက်တဲ့အခါကျတော့ယုံငယ်လေးဟာရေနဲ့ထဲမှာ ရေကလည်းမကူတတ်တော့အောက်ခြေထောက်ထောက်တဲ့အခါကျတော့ခြေထောက်ကလည်း အောက်မြေကြီးကိုမမီဘူးတဲ့မထောက်မိဘူးတဲ့အဲ့ဒါနဲ့ပဲရက်ကံရက်ကံနဲ့နောက်ကြတော့ဒုက္ခရောက်သွားရောတဲ့အဲ့ဒီအတိုင်းပဲအရှင်မဟာဗုဒ္ဓဂောသဉာဏ်ကလည်းပဲပဋိစ္စသမုပ္ပါရဲ့နည်းနည်းတဲ့သဘောတရားကို မထောက်မိနိုင်တဲ့အတွေ့ရက်ကံရက်ကံဖြစ်နေပါတယ်တဲ့အဲ့ဒါတော့တောင်ကြီးတယ် ဒါပေမဲ့အခုပြိဿကတော့တစ်ခေါက်နှစ်ခေါက်ဖတ်လိုက်တာနဲ့ရိပ်မိသွားတယ်နော်တော်တယ်လာပဲကဲတတ္တရာအကျိန်ပြန်ဖတ်လိုက်ပါဦးမြန်မာကြီးပဲပဲနော် ဋိစ္စသမုပ္ပါဆိုတာပဋိစ္စသမုပ္ပါဒပါဠိအကြောင်းကိုဆွဲ၍သမုပ္ပါဒဖြစ်သောအယုတရားများပဋိစ္စသမုပ္ပါဒအကြောင်းကိုဆွဲ၍ဖြစ်သောအယုတရားများဒါကသူပါဠိသရဏီယဘာသာပြန်တာပဲ အကြောင်းကိုဆွဲ၍ဖြစ်သောအကျိုးတရားများလိုရင်းရှင်းရှင်းကတော့ပဋိစ္စသမုပ္ပါဆိုတာအကြောင်းအကျိုးဆက်သဘောတရားတဲ့အကြောင်းကျိုးဆက်သဘောတရားဘာပဲဖြစ်ဖြစ်အကြောင်းမရှိပဲမဖြစ်ဘူးအကြောင်းကြောင့်ဖြစ်တာပဲအဲအဲ့ဒီအကြောင်းကိုလည်း သိရမယ်သူ့ကြောင့်ဖြစ်တဲ့အကျိုးတွေသိရမယ်အဲဒါကြောင်းကျိုးဆက်သဘောတရားတဲ့အင်္ဂလိပ်ကဒါကြောင့်အဲ့ဒါကိုဘာသာပြန်နေ The law of cause and effect The law of cause and effect ကြောင်းကျိုးနိယာမသဘောတရား ဒါပေမဲ့ပါဠိစကားလုံးလိုက်ပြီးတော့ဘာသာပြန်နဲ့ဘာသာပြန်လည်းရှိသေးတယ်ပါဠိစကားလုံးနဲ့နိစ္စနိုင်တယ်မြတ်နိစ္စအောင်ပြန်တာ dependent origination dependent origination အဲ့ဒါကတော့အကြောင်းကိုစွဲ၍ဖြစ်ပေါ်သောအကျိုးတရားများပဲ ဒီပင်တင်ဆိုတာမိလျက်တွယ်လျက်ဆက်ဆက်လျက် origination အစဖြစ်ပေါ်တယ်သူကတော့အတိဘယ်ကိုသိမကြည့်ပဲနဲ့စကလုံးကိုလုံးတိုက်ဘာသာပြန်တဲ့တဘောပဲ dependent origination the law of cause and effect ဆိုတာကတော့အတိပ္ပယ်ကိုဘာသာပြန်ထားတာကြောင်းကျိုးနိယာမတရားအဲ့ဒါပဲနောက်တစ်မျိုးဘာသာပြန်နိုင်သေးတယ် <clears throat> the law of cause causal relation the law of causal relation အဲ့ဒီကြတော့ကြောင်းကျိုးဆက်ဆက်ဖြစ်ပေါ်တဲ့နေရာမှာဆက်ဆက်ဖြစ်ပေါ်တယ်ဆိုတာလေးပါလာတော့ဒါမြန်မာအနေနဲ့တော့ကြောင်းကျိုးဆက်သဘောတရားလို့အဲ့လိုမှတ်ထားရင်ပဲလွဲပါတယ်အကြောင်းကြောင့်အကျိုးဆက်ပြီးဖြစ်ပေါ်ဖြစ်ပေါ်ပုံကိုပြတဲ့သဘောတရားပဲ ကြောင်းကြိုနေရမှာအဲ့ဒီမှာအနုလုံးဆိုတာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဘဝဖြစ်ပေါ်ပုံကိုပြတာအကြောင်းအကျိုးဆက်ဆက်ပြီးတော့ဘဝဖြစ်ပေါ်ပုံဘဝဆင်းရဲဖြစ်ပေါ်ပုံဒါကိုပြတာအဲ့ဒါအနုလုံး ပฏิလုံဆိုတာကတော့ကြောင်းကျိုးဆက်ဆက်ပြီးတော့ဘဝချုပ်ငြိမ်းတဲ့သဘောကိုပြောတာကြောင်းကျိုးဆက်ဆက်ပြီးတော့ဘဝဆင်းရဲချုပ်ငြိမ်းသွားတာကိုပြောတာအဲ့ဒါအနုလုံပฏิလုံကဖြစ်တာကိုပြောတယ်အနုလုံကချုပ်ငြိမ်းသွားတာမရှိတာပြက်သွားတာကိုပြောတယ် အဲ့ဒီမှာအဝိဇ္ဇာဆိုတာမသိတာ သင်္ခါရဆိုတာပြုလုပ်တာဒါကြောင့်မသိလို့ပြုလုပ်မိသည်အဝိဇ္ဇာမသိတာဘာမသိတာလဲဆိုတော့မြတ်စွာဘုရားတော့သစ္စာ၄ပါးကို မသိတာတဲ့ဒုက္ခသစ္စာဆင်းရဲအမှန်တဘာဝကို မသိဘူးတဲ့ သမုဒယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းသဘာဝကို မသိဘူးနိရောဓသစ္စာဆင်းရဲချုပ်ငြိမ်းတဲ့သဘာဝမသိဘူးမေဃသစ္စာဆင်းရဲချုပ်ငြိမ်းစေတဲ့အကျင့်လန်းသဘာဝကို မသိဘူးတဲ့အဲ့ဒီသစ္စာလေးပါမသိတာဟာအဝိဇ္ဇာပဲတဲ့လိုက်ဆိုဒုက္ခသစ္စာ ဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရား အဲ့ဒါတူတူပြောမယ်ဆိုရင်တော့ဆင်းရဲချုပ်ငိမ့်ကြောင်းအကျဉ်းလန်းလို့ဆိုရင်တူတူပါပဲဒါပေမဲ့လို့ပါဠိကခြေခြေရေးထားတော့ခြေခြေလေးဆိုတော့ဘိုးအဓိပ္ပာယ်ပေါက်သွားတယ်ဒါကြောင့်ခြေခြေလေးပဲမေဃသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား ဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမဂ္ဂသစ္စာ ဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားသို့ ဒီတော့ဆင်းရဲအမှန်တရားဆိုတာမြတ်စွာဘုရားကဘယ်ဟာကိုမိန့်တာလဲလို့ဆိုတော့တော်တော်တော်လာပဲเนาะဆင်းရဲမှန်တရားဆိုတော့ဒုက္ခသစ္စာပြောတယ်တော်လိုက်တာခန္ဓာကိုယ်နဲ့စိတ်ကိုပြောတာတဲ့ဆင်းရဲမှန်တရားဆိုတာရုပ်ခန္ဓာကြီးလည်းဆင်းရဲမှန်တရားပဲတဲ့စိတ်လည်းပဲဆင်းရဲမှန်တရားပဲတဲ့ ဟုတ်ပါမလားရုပ်ကိုတော့မြတ်စွာဘုရားကတစုတည်းစုလိုက်တယ်ခွဲမနေတော့ရုပ်အာလုံးရုပ်28ပါးလုံးဟာဒုက္ခဆင်းရဲမှန်တရားသူ့ကိုရုပ်တရားအစုလို့တစုတည်းစုလိုက်တယ်စိတ်ကြတော့၄စုစုလိုက်တယ် စိတ်ရဲ့စေတသိက်ရဲ့ပထမခွဲလိုက်တယ်စိတ်ဆိုတာကအာယုံကိုသိုံနေသိတဲ့သဘောအာယုံကိုသိုံနေအာယုံပဲလို့သိတာအဲလိုသိလိုက်တဲ့အခါကျတော့သူ့နောက်ကသူ့အဖော်တွေကကပ်ပြီးပါလိုက်ပါလာတယ်အဲဒီအာယုံကိုမှတ်သားရဲသူ့အဖော် အာယုံကိုခံစားတဲ့သူပေါ်အာယုံကိုပိုသိအောင်ပိုခံစားအောင်စိတ်ဆော်တဲ့သူပေါ်အာယုံပေါ်နှလုံးသွင်းတဲ့သူပေါ်သူဘောဆိုတာစိတ်ရဲ့ပေါ်သူကအာယုံသိလိုက်တာနဲ့သူ့ပေါ်တွေကအကြောင်းအလျော်စွာပါလာပါလာပြီးအဲဒီ အကြောင်းအလျော်စွာပါလာပါလာပြီးအဲဒီသူနာမှာဝိုင်းနေကြဒါကြောင့်သူ့အဖို့ကိုစေတသိက်လို့ခေါ်တယ်စေတသိက်ဆိုတာစိတ်ရဲ့အဖို့တွေအာယုံမဲလို့စိတ်ကသိလိုက်တာနဲ့အာယုံနဲ့စိတ်နဲ့ခြိတဲ့ဖတ်တာဆိုတာပေါ်လာတွေ့ရတဲ့ဖတ်တာဆိုတာပေါ်လာအာယုံနဲ့စိတ်နဲ့တွေ့တယ် အဲ့ဒါလို့တွေးလိုက်တာနဲ့ဒီအာယုံကောင်းတယ်လို့ခံစားတာဖြစ်စေ မကောင်းဘူးလို့ခံစားတာဖြစ်စေမကောင်းမဆိုးခံစားတာဖြစ်စေအဲ့ဒီခံစားမှုကလည်းပါလာတယ်ခံစားမှုကဝေဒနာနာကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေအာယုံလို့သိလိုက်တာနဲ့အဲ့ဒီအာယုံကိုမှတ်သားတဲ့သင်ညာကလည်းပါလာတယ် ဒီအာယုံကအစင်မြင်ရတဲ့အစင်ပဲကြားရတဲ့အတန်ပဲမြင်ရတဲ့အစင်မှလည်းအဖြူပဲအနေပဲအကြောင်းပဲစသည်တွေ့တဲ့အတိုင်းမှတ်လိုက်တဲ့သိညာအဲ့ဒါလဲစိတ်ရဲ့အဖို့ပဲပါလာတယ်ဒါကအဲ့ဒီအာယုံကိုထပ်ထပ်ပြီးသိအောင်အာယုံပြုပေးတဲ့မနတိကာရဆိုတာလဲပါလာတယ် အဲ့ဒီအာယုံပေါ်ပဲထပ်ထပ်ပြီးတော့နှလုံးသွင်းတော့ထပ်ထပ်သိတယ်အဲထပ်ထပ်သိအောင်နှလုံးသွင်းပေးတာမနတိကာရဒါကအဲ့ဒီအာယုံကိုပိုသိအောင်စေဆော်ပေးတဲ့စေတနာလုံဆော်ပေးတဲ့စေတနာဒါလည်းပါလာတယ်ဒီတော့စိတ်ကအာယုံသိလိုက်တာနဲ့အဲ့ဒီအာယုံနဲ့တွေ့တဲ့ဖတ်တာ ခံစားတဲ့ဝေဒနာမှတ်သားတဲ့သင်ညာအာယုံမောကိုထထအာယုံပြုပေးတဲ့မနတိကာရအဲ့ဒီအာယုံကိုသိအောင်ဆေးဆော်ပေးတဲ့စေတနာအဲ့ဒီအာယုံပေါ်မှာဖြစ်နိုင်သမျှတည်ပေးတဲ့ဧကကတာအဲ့ဒီစိတ်ရဲ့ဖို့တွေကပါလာတယ် ဟသဝေဒနာပညာမနတိကာရစေတနာပြီးတော့အဲဧကကတာဒါတွေကပါလာဒီတော့အဲ့ဒါအလုံးကိုငါးခုကထံဖတ်သောဝေဒနာသိညာစေတနာဧကကတာနောက်မနတိကာရအာယုံကိုထထအာယုံပြုပေးတာအဲ့ဒီ စိတ်ဆိုတဲ့နန္တရားရောသူ့ရဲ့အဖို့စေတသိက်တွေနန္တရားတွေရောသူတို့ဟာသူတို့အတိုင်းအတာအလိုက်ရှင်းနေအောင်ရှင်းနေအောင်ဆိုတာသူတို့လုပ်ငန်းသူတို့ဆောင်နိုင်နေအောင်စောင့်ရှောက်တဲ့ဇီဝိတိန်တရေတဲ့နန်ဇီဝိတိန်တရေခေါ်တယ်အဲ့ဒါအဲ့ဒီစိတ်စေတသိက်တွေကိုယ်လုပ်ငန်းကိုဆောင်နိုင်အောင်စောင့်ရှောက်ပေးတဲ့ ပျက်စီးမသွားအောင်စောင့်ရှောက်ပေးတဲ့ဇီဝိတိတ်တွေအဲ့ဒါပါနဲ့ခုနှစ်ခုရှိတယ်အဲ့ဒါဟာစိတ်ဖြစ်တိုင်းပါလာတဲ့စိတ်ရဲ့အဖို့ခုနှစ်ခုတဲ့စေတသိက်လို့ခေါ်တာဒီလိုပဲတခါအာယုံကနှစ်သက်စရာအာယုံဆိုလို့ရှိရင်နှစ်သက်စရာအာယုံနဲ့စိတ်နဲ့တွေ့လိုက်တော့ဖသ ကောင်းလိုက်တာလို့ခံစားလိုက်တာဝေဒနာဒုက္ခဝေဒနာအဲ့ဒီကောင်းလိုက်တာလို့ခံစားတဲ့ဒုက္ခဝေဒနာကြောင့်အဲ့ဒီအာယုံလေးကိုသဘောကျလိုက်တာလောဘဟောသူကပါလာတယ်လောဘအာယုံကမနစ်မြို့เสียဆိုရင်အာယုံနဲ့စိတ်နဲ့ထိတွေ့တဲ့ဖတ်တာခံစားတဲ့ဝေဒနာမှတ်သားတဲ့သိညာ အဲဒါဝေဒနာခံစားတာကမကောင်းလိုက်တာဘလို့ဟာကြီးမှမသိပါဘူးအဲလိုခံစားတယ်ဒုက္ခဝေဒနာပေါ့အဲမကောင်းလိုက်တာဘယ်လိုဟာကြီးမှမသိပါဘူးဆိုတာနဲ့စိတ်ထဲကမနှိမ့်မြို့ဘူးသဘောမကျဘူးအဲ့ဒါဒေါသပေါ့ဒါပေမဲ့သူ့ကို စိတ်ဘက်မှာကြတော့သူ့ကိုဒေါမနတလို့သုံးများတယ် အဲ့ဒီဘောကပါလာတယ်အဲ့ဒါလိုအစာရှိသည်ဖြင့် စိတ်လို့အရခေါ်တာမန်အဖြစ်ခေါ်တော့လည်းပဲအဲ့ဒီစိတ်ဖြစ်တာနဲ့သူရဲ့အဖော်တွေကပါလာလို့မလို့အဖော်တွေနဲ့စိတ်နဲ့မြတ်စွာဘုရားက ခွဲဟောတယ်။ဘာကြောင့်လဲဆိုတော့ဒီအဖော်တွေကအာယုံသိတိုင်းသိတိုင်းသူတို့အမြဲတမ်းဒီအဖော်ဒီအဖော်ပဲပါတာမဟုတ်ပဲဘူး။ အာယုံလိုက်ပြီးတော့အဖော်မျိုးမျိုးပါတာဖြစ်တဲ့အတွက်အာယုံမသိတဲ့စိတ်ကတခုအဲ့ဒီစိတ်ရဲ့စိတ်နောက်ကိုအာယုံအားလျော်စွာလိုက်ပါတဲ့အဖော်တွေက52ခုအဖော်15ယောက်52ယောက်အဲ့ဒါကိုစေတသိက်လို့ခေါ်လိုက်တယ်ဒီတော့ စိတ်ကိုတစုမြတ်စွာဘုရားကထားလိုက်တယ်တစုထားတော့စိတ်ကတစုတဲ့အခုနအဖော်တွေကလည်းပဲသင်လျော်ယုံခွဲခွဲခွဲမဲ့ဆိုလို့ချင်းခံစားတာကတစုတစုတဲ့ဝေဒနာခန္ဓာပေါ့မှတ်သားတာကတစုသိဉ္ဇခန္ဓာပေါ့စေစောပြုလို့အာထုတ်မှု 50ကတခုတဲ့အဲ့50ကိုတစုတည်းစုပေးလိုက်တယ်အဲ့ဒီ50မှာခေါင်းဆောင်ကဘယ်သူလဲဆိုတော့စေတနာအဲ့ဒီစေတနာရဲ့အဓိပ္ပာယ်ကစိတ်ဆော်မှုနှိုးဆော်မှုပြုလုပ်မှုအားထုတ်မှုလို့အဲ့လိုအဓိပ္ပာယ်ရတယ်အဲ့ဒီစေတနာဥဆောင်တဲ့90ကိုသင်္ခါရအစုလို့မြတ်စွာဘုရားခွဲတယ် စိတ်စောပြုလုပ်အထုတ်မှုအစုဒီ90ပေါ့အဲ့တော့စေတသိက်ကိုအစု၄စုခွဲလိုက်တယ်စိတ်ကတစုဆိုတော့အစေတသိက်ကိုအစု၃စုခွဲလိုက်တယ်စိတ်ကတစုဆိုတော့၄စုသိတဲ့သိယုံလေးသိတဲ့စိတ်ကတစုခံစားတာကတစုမှတ်သားတာကတစုကြံတဲ့90ကစိတ်စောပြုလုပ်အထုတ်မှုအစု တစုအဲဒါစိတ်စေတသိက်ခေါ်တဲ့နန္တရားကိုမြတ်စွာဘုရားဘယ်နှစုခွဲတော့ဘယ်နှစုခွဲတော့၄စုခွဲတယ်သိုံနဲ့သိတဲ့စိတ်ကတစုခံစားမှုကတစုမှတ်သားမှုကတစုစေဆော်ပြုလုပ်အားထုတ်မှုကတစုအဲ့ဒီစေတနာကိုပဲ စိတ်ဆော်တယ်လို့လည်းအတိတ်ပဲကောက်ရတယ်ပြုလုပ်တယ်ဆိုလို့လည်းအတိတ်ပဲကောက်ရတယ်အားထုတ်တယ်လို့လည်းအတိတ်ပဲကောက်ရတယ်အဲ့ဒါသုံးပါးလုံးအမှန်ကြီးပဲဒါကြောင့်စိတ်ဆော်ပြုလုပ်အားထုတ်မှုတရားအစုသူကခေါင်းဆောင်ဆိုတော့သူ့နောက်က49ခုရှိတယ်သူပါဆိုရင်50 အဲ့ဒီ90စိတ်ရဲ့အဖုံ90ကိုတစုစုလိုက်တယ်အဲ့ဒါကို သင်္ခါရအစုလို့နာမည်တက်လိုက်တယ်သင်္ခါရဆိုတာစေဆော်မှု ပြုလုပ်မှု အထုတ်မှုပဲစေဆိုတာလဲသင်္ခါရပြုလုပ်တာလဲအထုတ်တာအာပြုလုပ်တာလဲသင်္ခါရအထုတ်တာလဲသင်္ခါရဒါကြောင့်စေတနာဥဆောင်တဲ့အဲ့ဒီစိတ်ရဲ့အဖုံ90ကို သင်္ခါရအစုလို့ခေါ်တာဒီလိုနန္တရားကိုလေးစုခွဲတဲ့စိတ်ကတစုခံစားမှုကတစုမှတ်သားမှုကတစုစိတ်စောပြုလို့အာထုမှုကတစုပေါင်းတော့နန္တရားပဲနဲ့စုလဲအဲ့ဒါကိုနာအစု၄ခုလို့ဒီလိုခေါ်တယ်နန္တရားအစု၄ခုလို့ခေါ်တယ် ပါဠိလိုတော့နာမခန္ဓာ၄ပါးလို့ခေါ်တယ်ပါဠိဘုန်းကြီးအခေါ်ပေါ့လေဘုန်းကြီးခေါ်နာမခန္ဓာ၄ပါးဆိုနာစုတရား၄မျိုးဒီတော့ရောက်ကြတော့တစုတည်းစုလိုက်တဲ့ရူပခန္ဓာခန္ဓာဆိုတာအစုတရားယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာ မှတ်သားမှုတရားအစုသင်ញခန္ဓာစေစောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာသူကစိတ်အဖို့90ပါဝင်တယ်သိမှုတရားအစုဝိညာဉ်နဲ့ခန္ဓာသိတာလေးပဲအဲ့ဒီသိတာလေးကို စိတ်တစိတ်လို့လည်းခေါ်တယ်ဝိညာဏဝိညာဉ်လို့လည်းခေါ်တယ်သိမှုတရားအစုဝိညာဉ်နဲ့ခန္ဓာ အဲဒါအစုပဲနှစုတော့ဒီခန္ဓာကိုယ်ကြီးမှာပါဝင်တာလေပါပါတော့ခံစားမှုတရားအစုပြီးတော့ပြီးတော့သိမှုတရားအစုဝိညာဉ်နဲ့ခန္ဓာ ဟုတ်ကဲ့လားကိုင်းလိုက်ဆိုနာမခန္ဓာနန္တရားအစု၄ပါးဆိုသည်မှာနာမခန္ဓာနန္တရားအစု၄ပါးဆိုသည်မှာယုတ်ခံစားမှုတရားအစုဝေဒနာခန္ဓာ မှတ်သားမှုတရားစုသင်ညက်ခန္ဓာစေသောပြုလို့အာထုတ်မှုတရားစုသင်္ခါရခန္ဓာသိမှုတရားစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်နာမခန္ဓာနာမခန္ဓာနံတရားအစု၄ပါးဆိုသည်မှာ ခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်ញခန္ဓာစေစောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာ သိမှုတရားစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်နာမခန္ဓာနာမခန္ဓာနံတရားအစု၄ပါးဆိုသည်မှာနာမခန္ဓာ နောက်တစ်ခါအဲ့တော့တော့တော့ဒီတော့ခန္ဓာက၅ပါးဆိုမဟုတ်လား အခုတော့၄ပါးပဲရှိပါလားအဲရုပ်ခန္ဓာကြီးကြမ်းနေတယ်ဟုတ်တယ်မဟုတ်လားအဲတော့လိုက်စို့ခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှု စုခန္ဓာ၅ပါးအဲ့ဒါကိုပဲအရခေါ်ကြတော့ ခန္ဓာကိုယ်နဲ့စိတ်ဒါပဲမဟုတ်လားအဲတော့အဲ့ဒီခန္ဓာကိုယ်နဲ့စိတ်ခန္ဓာ၅ပါးဟာဆင်းရဲအမှန်တရားပဲစိတ်ရှိလဲစိတ်နဲ့ဆင်းရဲစိတ်ဆင်းရဲတာပဲတဲ့ရုပ်ရှိလဲရုပ်ဆင်းရဲတာပဲတဲ့အဲ့ဒီ၅ပါးလုံးဆင်းရဲပဲတဲ့ဒါကြောင့် ဆင်းရဲအမှန်တရားဆိုတာသွားတခြားမှာမရှာနဲ့တဲ့ဘယ်မှာတော့ကိုကိုကိုမှာဟုတ်ကဲ့လားအဲအဲ့ဒီသစ္စာဒုက္ခသစ္စာဖြစ်တဲ့ခန္ဓာ၅ပါးရဲ့ဆင်းရဲအမှန်တဘာဝကိုလည်းပဲမသိဘူးတဲ့အဝိဇ္ဇာစိတ်ဟာလည်းဆင်းရဲတာပဲ ရုပ်ကလည်းဆင်းရဲတာပဲလို့ဆင်းရဲကိုအမှန်တဘာဝအတိုင်းဆင်းရဲအမှန်ကိုမသိဘူးတဲ့အဲ့ဒီမသိတာဟာအဝိဇ္ဇာဒါကြောင့်မို့လို့ပဲဒီခန္ဓာတွေရအောင်ရှားနေတာမဟုတ်လားအိမ်ကောင်းကောင်းရှားတာလဲခန္ဓာရှားတာပဲမဟုတ်လားအဝတ်စားကောင်းကောင်းရှားတာလဲခန္ဓာရှားတာပဲ အထီးအတွေ့ကောင်းကောင်းရှာတာလေခန္ဓာရှာတာပဲအစင်းလာလာရှာတာလေခန္ဓာရှာတာပဲအဲ့ဒီရှာတာမှန်သမျှနဲ့အစင်းအတန်အနံ့ရတာဆိုင်တဲ့အာယတနာတွေဟာဆင်းရဲတွေပဲဆိုတာမသိဘူးတဲ့သိသလားမသိပါဘူးဟုတ်ကဲ့လား အဲ့ဒီမသိတာဟာအဝိဇ္ဇာတဲ့မသိတော့ဒီဘဝမှာလည်းပဲအခုချိန်ထိလည်းဒီယုတ်ခန္ဓာနာခန္ဓာကောင်းအောင်ကြိုးစားပြီးတော့လောက်ကြဆောင်ကင်ရတယ်နောက်ကြံသေးတဲ့အချိန်ပိုင်းမှာလည်းပဲဒီယုတ်ခန္ဓာနာခန္ဓာကောင်းအောင်ကြိုးစားကြမယ်ဒါတိုင်မကသေးဘူးသေသွားပြီလို့နောက်ဘဝမှာလည်းပဲ ဒီယုတ်ခန္ဓာနာခန္ဓာကောင်းစားဖို့ကောင်းတဲ့အခြေအနေရဖို့မကြိုးစားဘူးလားအဲ့ဒါဒီယုတ်ခန္ဓာနာခန္ဓာဟာဆင်းရဲပဲလို့အမှန်တိုင်းသိလို့လားမသိလို့လားအဲ့ဒါပြောတာအဝိဇ္ဇာမသိလို့မသိတဲ့အခါကျတော့လာမယ့်ဘဝဒီဘဝမှာတော့ရှိပါစေတော့ဒီလောက်နဲ့တော်ပါပြီနေဖြစ်ထိုင်ဖြစ် နောက်ဘဝဖြစ်ရင်တော့ဒီလိုမဟုတ်ဘူးပို့ပြီးတော့အစဉ်တန်းမြင့်နဲ့ချမ်းသာတဲ့ဘဝဖြစ်ရမယ်အဲဒါလိုဖြစ်ဖို့ရအတွက်အစဉ်တန်းမြင့်နဲ့ပူချမ်းသာတဲ့ဘဝဖြစ်စေနိုင်တယ်ဆိုတာစိတ်ထားမြင့်မှဖြစ်မှာလားစိတ်ထားနှိမ့်မှဖြစ်မှာလားစိတ်ထားမြင့်ညင်တယ်ဆိုရင်စိတ်ကောင်းရှိရမှာလားစိတ်ဆိုးရှိရမှာ အဲ့တော့စိတ်ကောင်းထားပြီးတော့အလုတ်ကောင်းတွေလုပ်တယ်ဟုတ်တယ်မဟုတ်လားစိတ်ကောင်းထားပြီးတော့အလုတ်ကောင်းတွေလုပ်တာရည်ရွယ်ချက်ကဒီဘဝတဲ့ပိုးပြီးအစင်မြင့်ရင်ချမ်းသာခြင်းလို့ဘာကြောင့်အစင်မြင့်ရင်ချမ်းသာခြင်းလဲဆိုတော့ဟိုဘက်ဘဝမှာ ဖြစ်တဲ့ရုပ်ခန္ဓာနာမ်ခန္ဓာဟာဆင်းရဲပဲလို့အမှန်မသိလို့မဟုတ်ဘူးလား ဒါပေမဲ့လို့အဲ့ဒါသဘောတရားအနေနဲ့ဒါစဉ်းစားဆင်ခြင်ကြည့်တာစိတ်ကတကယ်လက်ခံရလားလက်မခံတာသိတာလားမသိတာလားမသိတာအဲ့ဒါလို့မသိတဲ့အတွက်စိတ်ကောင်းနှလုံးကောင်းထားပြီးကောင်းမှုကုသိုလ်တွေလုပ်တယ်ဆိုတာအဲ့ဒါတွေကံမနေမဟုတ်ဘူးလားအဲ့ဒီစိတ်ကောင်းနှလုံးကောင်းထားပြီးလုပ်တဲ့ကောင်းမှုကုသိုလ်တွေဟာအလုပ်တွေဆိုတော့ အဲ့ဒီအလုတ်တွေကိုသင်္ခါရလို့ခေါ်တယ်အလုတ်ကသင်္ခါရပဲဒါကြောင့်မသိလို့ပြုလုပ်မိသည်အဲ့ဒီအလုတ်ပြောတာဘာမသိတာလဲယုတ်ခန္ဓာနာခန္ဓာရဲ့ဆင်းရဲအမှန်တဘာဝမသိလို့ဟိုဘက်ဘဝမှာလည်းပဲပိုးချမ်းသာအောင်တိုးတက်အောင်မြင့်မားအောင်ကုသိုလ်အလုပ်လုပ်တယ်အဲ့ဒီအလုပ်ဟာသင်္ခါရပဲတကယ်လို့ ညံချော်လို့အကုသိုလ် အလုပ်လုံးမိပြန်လဲအဲ့ဒီအလုပ်ဟာသင်္ခါရပဲနှုတ်နှုတ်နဲ့ပြောလဲပဲနှုတ်ပြော အလုပ်သင်္ခါရပဲကိုယ်နဲ့ပြောလုပ်လဲကိုယ်နဲ့လုပ်တဲ့အလုပ်သင်္ခါရပဲစိတ်နဲ့ကြံတွေးလဲကြံတွေးတဲ့အလုပ်သင်္ခါရပဲစိတ်နဲ့ကြံတွေးတဲ့အခါကျတော့မနောသင်္ခါရ နှုတ်နဲ့ကြံတွေ့တဲ့အနှုတ်နဲ့ပြောဆိုတဲ့အခါကျတော့ဝစီသင်္ခါရကိုယ်နဲ့ပြုလုပ်တဲ့အခါကျတော့ကာယသင်္ခါရအဲ့တော့ကိုယ်နှုတ်စိတ်လို့ဘလို့ခွဲခွဲလူရင်းကတော့သင်္ခါရပဲဟုတ်တယ်မဟုတ်လားအဲလှုပ်သမျှသင်္ခါရကြီးပဲအဲ့ဒီလှုပ်တဲ့သင်္ခါရတွေဘာကြောင့်လှုပ်တာလဲဆိုတော့ကောင်းစားခြင်းချမ်းသာခြင်းအဆင့်မြင့်ခြင်းလို့မဟုတ်လား ကောင်းစားခြင်းချမ်းသာခြင်းအစင်းမြင့်ရင်လည်းဆိုတာကောင်းစားတဲ့ဘဝချမ်းသာတဲ့ဘဝအစင်းမြင့်တဲ့ဘဝကိုစွဲလန်းတာပဲမဟုတ်ဘူးလားမစွဲလန်းရင်လောက်ပါမလားမလောက်ဘူးအဲ့လိုစွဲလန်းတာဟာဒီဘဝရလို့ရှိရင်ချမ်းသာတယ်အစင်းမြင့်တယ်လို့ဆိုတဲ့ဘဝကိုသဘောကျလို့မဟုတ်ဘူးလားသဘောကျတာကတဏှာဆွဲလန်းတာကဥပါဒာ စွဲလန်းလို့လောက်တာကသင်္ခါရတခါဘာကြောင့်သဘောကြတာလဲဆိုတော့ဆင်းရဲကိုဆင်းရဲမှန်သိရင်သဘောကြပါမလားဘာကြောင့်ကြတာအခုတော့ဘာကြောင့်သဘောကြတာလဲအဲ့ဒီမသိတာကိုဘာခေါ်လဲအဲမသိလို့ပြုလုပ်မိသည်ဆိုတာအဲ့ဒါပြောတာနားလဲတယ်နော် အိုပဲလူကငမိုက်သာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကဖက်လျက်အောက်ထက်တန်သာဆုံဆံငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍ အေရမရှိဆင်းရဲပြီသည်ဘုဣသာကောင်လုံးလုံးသည်ဝတ်ဆိုတာဝတ်ဆိုတာလဲနေတာတော့ကြခွေးဖြစ်လိုက်တော့ကြနွားဖြစ်လိုက်တော့ကြနတ်ဖြစ်လိုက်တော့ကြပြမဖြစ်လိုက်တော့ကြငှက်ဖြစ်လိုက်တော့ကြငရဲကြလိုက်တော့ကြလူပြန်ဖြစ်လိုက်နဲ့လဲနေတာကိုဝတ်အဲဒါလဲနေတဲ့ဝတ်နဲ့ ပဋိစ္စသမုပ္ပါနဲ့သဘောမတူဘူးလားမတူတူပဲလဲနေတာပဋိစ္စသမုပ္ပါကလည်းလဲနေတာပဲဝတ်ကလည်းလဲနေတာပဲအဲ့ဒီဝတ်ဆွင်းရဲ့ရဲ့သားကောင်ဆိုသဖြင့်ဝတ်ထဲမှာလဲပြီးတော့တဘောဝပြီးတဘောဝဖြစ်နေရတာဆင်းရဲလားချမ်းသာလားမသိတော့က နောက်ဘဝဖြင့်ဒီတဲ့ပိုချမ်းသာအောင်လုပ်မဲ့အစဉ်တမ်းမြင့်အောင်လုပ်မဲ့လို့ဆိုတဲ့စိတ်မရှိဘူးလားရှိပါဘူးအဲ့ဒီအစဉ်တမ်းမြင့်တဲ့စိတ်အစဉ်ပြန်တမ်းမြင့်တဲ့ဘဝချမ်းသာတဲ့ဘဝစွဲလန်းတာကဥပါဒံအဲ့ဒါလို့မစွဲလန်းခင်သာမန်သဘောကြတာကတဏှာဟုတ်ကဲ့လားအဲ့တော့ အဲ့ဒီတာမန်သဘောကြတာဘာကြောင့်ဖြစ်တာလဲဆိုတော့သိလို့လားမသိလို့လားအိုပဲလူသားငမိုက်တာသင်္ဃာအဝိဇ္ဇာပိတ်ဖုံးကား၍ငါးပြာအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကဖက်လျက် ခင်မင်တမကတဏှာတွယ်ကဖိလျက်ကဥပါဒာဟုတ်လားခင်မင်တမေတွယ်ကဖက်လျက်အောက်ထက်သံသာဆုံးဆန်းငါဖြင့်ဆိုတာအောက်သံသရာအောက်ဘဝတွေကလည်းအောက်ဘဝတွေမှာလည်းဖြစ်လိုက်တာပဲအထက်သံသရာအထက်အထက်လူဘဝနတ်ဘဝတွေလည်းဖြစ်လိုက်တာပဲအဲဒီလိုဖြစ်လိုက်တာဘာကြောင့်လဲဆိုတော့ခုနစွဲလန်းမှုကြောင့်ဖြစ်တာ ဒါဖြင့်စွဲလိုက်အောင်သက်သက်နဲ့လားပဲဟုတ်မလဲစွဲလန်းတော့ရအောင်မလုပ်ဘူးလားအဲလှုပ်တော့အဲ့ဒီလှုပ်တဲ့အလုပ်ကြောင့်အောက်အောက်ဘဝတွေမှာရင်လည်းဖြစ်တယ်အထက်အထက်ဘဝတွေမှာလည်းဖြစ်တယ်လှုပ်တာကအကြောင်းဖြစ်တာကအကျိုးဘယ်ဟာဖြစ်ဖြစ် အလုတ်ကအကြောင်းအလုတ်ကြောင့်ဖြစ်ပေါ်လာတာအကျိုးမဟုတ်လားအဲအဲ့ဒီလှုပ်တာကိုသင်္ခါရခေါ်တာပေါ့ လောက်တာကိုသင်္ခါရကောင်းတာလောက်ရင်ပုံညာပိသင်္ခါရမကောင်းတာလောက်ရင်အပုံညာပိသင်္ခါရဒါကြောင့်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်တဲ့သံသာဆုံးဆံငါဖြင့်တဏှာလက်သည်ထင်နိုင်ခဲ၍ အေရမရှိဆင်းရဲဖိသည်ဝိဣသာကောင်လုံးလုံးဒီခိုင်အဲ့ဒါပဋိစ္စသမုပ္ပါပဲမဟုတ်လားအရင်ကတော့သိရလားအဲပဋိစ္စသမုပ္ပါရွတ်နေပြီးတော့ပဋိစ္စသမုပ္ပါမှာမသိဘူးနော်ဒီတော့ မသိလို့ပြုလုပ်မိသည် အခုပြောတဲ့အတိုင်းမသိတာဘာမသိတာလဲဆိုတော့ခန္ဓာ၅ပါးခန္ဓာကိုယ်နဲ့စိတ်ဟာဆင်းရဲအမှန်ပဲလို့ဒုက္ခသစ္စာကိုလည်းမသိဘူးအဲ့ဒီဆင်းရဲအမှန်ခန္ဓာ၅ပါးဟာဘာကြောင့်ဖြစ်တာလဲဆိုတော့လိုခြင်းလို့ဖြစ်တာတဏှာမလိုခြင်းဒီခန္ဓာကြီးမဖြစ်ဘူးလိုခြင်းလို့ဖြစ်တာအဲ့တော့ ဒီဆင်းရဲအမှန်ဒုက္ခသစ္စာကြီးဖြစ်ပေါ်စေတဲ့အကြောင်းလိုချင်တဲ့တဏှာဒါကြောင့်ဖြစ်တာပဲလို့လည်းမသိဘူးဒါကြောင့်ဖြစ်တာပဲလို့လည်းမသိလို့သာလိုချင်နေတာမဟုတ်လားသိရင်လိုချင်မှမလားအဲမသိလို့လိုချင်နေတာအဲလိုချင်လို့ဖြစ်တာတဲ့အဲ့ဒီလိုချင်တယ်ဆိုတာတဏှာသူဟာ ဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သမုဒိယသစ္စာဒါကိုလည်းမသိဘူးတဲ့သူ့ကြောင့်ဒီဆင်းရဲတွေဖြစ်တာဒီခန္ဓာလည်းသူ့ကြောင့်ဖြစ်တာယုတ်ခန္ဓာနံခန္ဓာလူဘဝနတ်ဘဝစသည်အဲ့ဒါလေးလည်းဒီတဏှာကြောင့်ဖြစ်တာလိုချင်တာကြောင့်ဖြစ်တာပဲတတ်မေတ္တာကြောင့်ဖြစ်တာပဲအဲ့ဒါကိုလည်းမသိဘူးတဲ့အဲ့ဒါသမုဒိယသစ္စာကိုမသိတာသမုဒိယသစ္စာမသိတာ အဲ့တော့အကြောင်းမသိတော့အကြောင်းကိုပယ်တတ်လိုက်လို့ရှိရင် အကျိုးဆင်းရဲမဖြစ်ဘူးဆိုတဲ့သဘောကိုသိပါမလားမသိဘူးအကြောင်းကိုပယ်တတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ပါဘူးအကျိုးဆင်းရဲငြိမ့်သွားမယ်ဆင်းရဲမရှိတော့ဘူးဆိုတာအဲ့ဒါនិရောဓသစ္စာဒီသဘောလည်းမသိဘူးတဲ့ အကြောင်းမှမသိဘူးဆိုတော့အကြောင်းချုပ်ငင်းရင်အကျိုးဆင်းရဲဖြစ်ပေါ်မယ်ဆိုတာလည်းမသိဘူးပေါ့အဲ့ဒါအကျိုးဆင်းရဲချုပ်ငင်းသွားတာဟာနေရောဓသစ္စာဘာကြောင့်အကျိုးဆင်းရဲချုပ်ငင်းရတယ်လဲဆိုတော့သူ့ကိုဖြစ်စေတဲ့အကြောင်းကိုပယ်တတ်နိုင်လိုက်လို့သူ့ကိုရှင်းပြနိုင်လိုက်လို့အကြောင်းတရားဖြစ်တဲ့သမုဒိယသစ္စာကိုရှင်းပြနိုင်လိုက်လို့និရောဓသစ္စာ အကျိုးဆင်းရဲတွေမဖြစ်ဖို့ပဲခြုံငိမ့်တယ်ဒီနိရောဓသစ္စာလည်းမသိဘူးတဲ့အဲ့ဒါတွေမသိတော့ဒီဆင်းရဲမရှိအောင်လုပ်တဲ့နေလေမသိဘူးတဲ့ဆင်းရဲဆိုတာရှိနေတာမရှိအောင်ငြိမ့်သွားအောင်ချုပ်သွားအောင်ကုံသွားအောင်လုပ်လို့ရတယ်ဆိုတာသဘောမပေါက်တဲ့အခါကျတော့တဲ့အဲ့ဒီသဘောမပေါက်တာဟာနိရောဓသစ္စာကိုမသိတာ အဲ့လိုမပေါက်တဲ့အခါကျတော့ဆင်းရဲမရှိအောင်လုပ်တဲ့နီးလေမရှာတော့ဘူးမစင်စားတော့ဘူးမကြံစီတော့ဘူးမတွေးတော့တော့ဘူးဒီတော့ဆင်းရဲမဖြစ်အောင် လုပ်တဲ့နီးခေါ်တဲ့မေဃသစ္စာလည်းမသိဘူးအဲတော့သစ္စာဘယ်နှပါမသိတော့ဘူးအဲဒီ ဆင်းရဲမဖြစ်အောင် လုပ်တဲ့နေဆိုတာအဲ့မဂ္ဂင်၈ပါးမဂ္ဂသစ္စာတရားပဲဒီမဂ္ဂင်၈ပါးမိမိသဏ္ဍာန်ဖြစ်ပွားအောင်အားထုတ်လို့ရှိရင်ဒီဆင်းရဲတွေငြိမ့်နေဆိုတာမသိဘူးအဲ့ဒါလဲအဝိဇ္ဇာပဲဒါကြောင့်ဆင်းရဲအမှန်တဘာဝမသိဘူးအဝိဇ္ဇာအဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားလည်းမသိဘူးသမုဒိယသစ္စာအဲ့ဒါလဲအဝိဇ္ဇာ အဲ့ဒီအကြောင်းကိုပယ်သတ်လို့ရှိရင်အကျိုးဆင်းရဲမဖြစ်ဘဲနဲ့လုံးဝငြိမ့်သွားတယ်ဆိုတော့និရောဓသစ္စာဒါကိုလည်းမသိဘူးအဝိဇ္ဇာပဲအဲ့ဒါလို့မသိတဲ့အတွက်ဆင်းရဲငြိမ့်အောင်လုပ်တဲ့နေရှိမှလည်းမသိဘူးရှာလည်းမရှာဘူးဒါကြောင့်မလို့အဲ့ဒီနေကို မသိတာလဲအဝိဇ္ဇာမကသစ္စာအဲသစ္စာလေးပါမသိတာအဲ့ဒီတော့ဘာဖြစ်တယ်လဲလို့ဆိုတော့ ဆင်းရဲကိုဆင်းရဲမှ မသိတော့ချမ်းသာလို့ထင်တယ်ကောင်းတယ်လို့ထင်တော့ဒီယုတ်နဲ့နံဒီခန္ဓာကိုယ်နဲ့ဒီစိတ်ပဲထခါထခါဖြစ်ပြီးတော့တဆင့်နဲ့တဆင့်တဘဝနဲ့တဘဝအဆင့်မြင့်ရင်ချမ်းသာရင်နဲ့စိတ်တွေပဲဖြစ်တော့အဲ့ဒီချမ်းသာခြင်းအဆင့်မြင့်ခြင်းနဲ့စိတ်ခေါ်တဲ့ဘဝတဏှာကချမ်းသာအောင်ဆိုပြီးတော့ကောင်းတာတွေလုပ်တယ်မကောင်းတာတွေလုပ်တယ်ကောင်းတာတွေလုပ်တယ်ကုသိုလ်သင်္ခါရမကောင်းတာတွေလုပ်တယ်အကုသိုလ်သင်္ခါရ ကုသိုလ်သင်္ခါရကို ပုံညာပိသင်္ခါရခေါ်တယ်အကုသိုလ်သင်္ခါရကို